အခန်းကြီး9အငယ်1မှ12တဖန်ရှောလမုန်သည်33နှစ်ပတ်လုံးနန်းတော်ကိုတိဆောက်၍လက်ဆက်တက်လေ၏နန်းတော်ကို လေမုန်တော်တစ်သားဖြင့်ဆောက်၍အလျံအတောင်တရာအနံအတောင်90အမြင့်အတောင်30ရှိ၏အာရစ်တိုင်၄စင်အာရစ်ရမများနှင့်ဆောက်၏တိုင်တစ်စင်လျင်15တိုင်စီရှိ၍တိုင်ပေါင်း60အပေါ်မှာ အချင်းတို့ကိုတင်လျက် အာရစ်ပြင်ပြားနှင့်မိုးလေ၏အလင်းဝင်စရာပဒင်းပေါက်သုံးတန်းစီ အစင်းစင်မျက်နှချင်းဆိုင်လျက်တစ်ဖက်တစ်ချက်၌ရှိကြ၏တကပေါက်ရှိသည်မြတကတိုင်ရှိသည်မြတို့သည်သူရန်လေးတောင်ဖြစ်ကြ၏တိုင်များထုတ်ကြီးများနှင့်ပြည့်စုံ၍အလျံအတောင်90အနံတောင်30ရှိသောကနားပြင်ကိုလည်းလှုပ်လေ၏ တရားစီရင်ရာကနာပြင်ဒီဟုသောတရားပလင်တရားကနာပြင်ကိုလည်းလှုပ်၍ကျမ်းတစ်ဖက်မှတစ်ဖက်တိုင်အောင် အာရစ်ပြင်ပြားတို့နှင့်မိုးလေ၏နန်းတော်နှင့်ဆိုင်သော ထိုကနာပြင်နှဆောင်စัจ जा မှာတတိုင်းလည်းရှိ၏ရှောလမုန်စုံဖက်သောဖာရောပြင်ဤသမီးနန်းဆန်ကိုလည်းတရားစီရင်ရာကနာပြင်နှင့်တူအောင်ဆောက်လေ၏တတိုင်းကြီးပြင်ပက်တိုင်အောင်၎င်း အမြင့်မှဆ၍ထိတ်တိုင်အောင်၎င်းကြောက်စစ်ပမာဏနှင့်အညီနှစ်ဖက်စလုံးလွှမ်းနှင့်တိုက်သောကြောက်ထူးဆန်းသောကြောက်တို့ဖြင့်ပြီးကြ၏အမြင့်သည်လည်းအလျားရှိတောင်ဆယ်တောင်ရှိသောကြောက်ထူးဆန်းသောကြောက်ကြီးတို့ဖြင့်ပြီး၏အမြင့်ပေါ်မှလည်းကြောက်စစ်ပမာဏနှင့်အညီလှုပ်သောကြောက်ထူးဆန်းသောကြောက်နှင့် အာရစ်တသားရှိ၏တရန်ကြီးသည်စစ်သောကြောက်သုံးတန်း အာရစ်တိကြီးတံဖြင့်ပြီး၏ဗိမာန်တော်အတွင်းတံနန်းတော်ကနားဖြင့်တံတို့သည်ထိုအတူပြီးကြ၏အငယ်73မှ22ရှောလမုန်သည်လည်းလူကိုစေလွတ်၍တူရုမြို့မှဟိရန်ကိုခေါ်လေ၏ထိုဟိရန်ကနာတလိအမျိုးမုတ်ဆိုးမှတာဖြစ်၏သူ၏အဖကတူရုအမျိုးသား ပဒဲသမားဖြစ်၏။သားသည်လည်းခြေဝါအလုတ်ခတ်သိမ်းကိုလှုပ်တတ်သောဉာဏ်ပညာနှင့်ပြည့်စုံသဖြင့်ရှောလမုမင်းကြီးထံသို့လာ၍အလုတ်ရှိသမျှကိုပြီးစီးစေ၏။ထိုသူသည်အမြင့်18တောင်လုံးပတ်12တောင်ရှိသောခြေဝါတိုင်နှစ်တိုင်ကိုသွန်းလေ၏။တိုင်အပေါ်မှတင်စရာဖို့အမြင့်9000ရှိသောခြေဝါတိုင် ထိတ်နှစ်ခုကိုလည်းသွန်းလေ၏။ခြေဝါကွန်ရွက်နှင့် ကျေးဝါကျိုးတို့ကိုလည်းလုံ၍တိုင်တိုင်လင်းကွန်ရက်ခုနှစ်ခုစီဖြင့်တိုင်ထိတ်အပေါ်မှာဖုံးလွှမ်းလေ၏ကျေးဝါတလဲသည်တို့ကိုလည်းလုံ၍တိုင်ထိတ်ကွန်ရက်အပေါ်မှာထိတ်တစ်ခုလျင်တလဲသည်နှစ်တန်းစီဖြင့်တစားဆင်းလေ၏ကနားပြင်ထဲမှစိုက်ထားသောထိုတိုင်ထိတ်တို့သည်ကြာပွင့်နှင့်ပုံတူ၍အချင်း၄တောင်ရှိ၏တိုင်ထိတ်နှစ်ခုတို့သည် ကွန်ရက်နှင့်နီးစပ်သောထုပိကာအပေါ်မှတင်တီလျက်တိုင်ထိတ်တစ်ခုနှင့်တလဲသည်နှစ်တန်းစီနှင့်အလုံး200စီရှိကြ၏ထိုတိုင်တို့ကိုဗိမာန်တော်ကနားပြင်ထဲမှစိုက်ထား၍လက်ရာတိုင်ကိုယာခိန်လက်ဝဲတိုင်ကိုဘောဇအမည်ဖြင့်မှဲ့လေ၏တိုင်ထိတ်အပေါ်မှာကြာပွင့်အပြောက်ရှိသည်ဖြစ်၍တိုင်တို့သည်စေဆုံကြ၏အငယ်23မှ39 အချင်း၁၀တောင်အဝန်းတောင်၃၀အစောက်၅တောင်ရှိသောခြေဝါရေကန်ကိုလည်းလုပ်လေ၏ရေကန်အနားပတ်အောင်ပတ်လေ၌အတောင်တတောင်လျင်ဘူးဒီ၁၀လုံးစီစေအောင်ဘူးဒီနှစ်ပတ်ကို ရေကန်နှင့်တစ်ဆက်တည်းတွန်းလေ၏ထိုရေကန်သည်နွား၁၂ခုအပေါ်မှတည်လျက် ရှိ၏နွားတို့သည်အတွင်းသို့နောက်ခမ်း၍အရှိအနောက်တောင်မြောက်အရက်လေးမျက်နာသို့တမျက်နာလျင် သုံးခုစီမျက်နှာပြုကြ၏ရေကန်သည်ဒုလက်တဝါရှိ၏အပေါ်အနာပတ်လေဖလားအနာပတ်ကဲ့သို့ကြာပွင့်အပြောက်နှင့် ပြည့်စုံ၏ရေပတ်နှထောင်ဝင်၏တဖန်အလျား၄တောင် အနံ၄တောင် အမြင့်၃တောင်ပမာဏရှိသောကြေးဝါခုံ30ကိုလှုပ်လေ၏ထိုခုံပုံတရံဟုမူကားခုံပတ်လေ၌အနာရစ်အဆင့်ဆင့်ရှိသော အနားရစ်ကြားမှာခြင်သေးနွားခေရုဘိန်အပြောက်ရှိ၏အနားရစ်အပေါ်မှာ ခုံတစ်ခုတင်လျက်ရှိ၏ခြင်သေးနှင့်နွားအောက်၌လည်းအပြောက်မျိုးရှိ၏ခုံတစ်ခု၌ခြေဝါလှဲပိလေးခုစီခြေဝါဝင်ရိုးနှင့်တကွရှိ၏အင်ဒုံတင်စရာဖို့ခုံလေးတောက်၌ပခုံးတို့ကိုခုံနှင့်တဆက်တည်းတွန်းလေ၏အင်ဒုံဝတ်၌ပါသောအကွတ်တီ အကျယ်တံတောင်ရှိ၏အဝသည်ဝိုင်း၍အချင်းတံတောင်ထွာရှိ၏စတူယန်လေးတောက်၌အပြောက်နှင့် ပြည့်စုံ၏ဘီလေးခုတို့သည် ခုံမျက်နှာအောက်မှနေရာကျလျက်ဝင်ရိုးတို့သည် ခုံနှင့်ဆက်လျက်ဘီအမြင့်တထောင်တော်ရှိ၏ဘီပုံကယထာဘီနှင့်တူ၏ဝင်ရိုးဝင်ရိုးအိမ်အကန့်အကွက်များကိုတွန်းလေ၏ခုံလေးတောက်၌တဆက်ဒီတွန်းသော ပခုံးလေးခုရှိသဖြင့်ထိုပခုံးပေါ်မှာလုံးပတ်တထွာရှိသော ခွင်းကိုတက်၍ခုံပေါ်မှာ အနာရစ်နှင့်ကင်စရာများတို့ကို ခုံနှင့်တဆက်တီးတွန်းလေ၏ကင်စရာမျက်နှာနှင့် ခုံမျက်နှာပြင်၌ခေရုဘိန်ရှင်သည်စွန်ပလွန်ပင်အဆရှိသော အပြောက်မျိုးအတီးအတီးထင်ပေါ်လျက်ရှိ၏ထိုတို့ပုံတရံအလုံးရက်တူအောင်အင်းတုံတင်ယာခုံတဆယ်ကိုတွန်း၍ပြီးလေ၏ အဝန်းလေးတောင်ကျယ်၍ရေပတ်40ဝင်နိုင်သောခြေဝါအိမ်တော်30ကိုလည်းလှုပ်၍ခုံတစ်ခုပေါ်မှာအင်းတုံတစ်လုံးစီတင်ထားလေ၏အိမ်တော်လက်ရပြ၌ခုံ9ခုလက်ဝဲပြ၌9ခုကိုထား၍ရေကန်ကိုအိမ်တော်လက်ရပြအရှိတောင်တောင်၌နေရာချ၏အငယ်40မှ49 ဟိရန်သည်အိုးများရေမှုတ်များအင်ဒုံငယ်များကိုလည်းလှုပ်သဖြင့်ရှောလမုန်မင်းကြီးအဖို့ဒါဝရဖျား၏အိမ်တော်၌လက်ဆက်သက်သောအရာများဟုမူကားတိုင်နှတိုင်တိုင်ထိတ်အထွတ်တစ်ခုတိုင်ထိတ်အထွတ်ကိုဖုံးလွှမ်းเสียကွန်ရွက်နှစ်ရွက်ဖုံးလွှမ်းเสียကွန်ရွက်တစ်ရွက်ဖို့တလဲသည်နှစ်တန်းစီတလဲသည်ပေါင်း400ခုံ10ခုခုံပေါ်မှာတင်ထားသောအင်ဒုံ10လုံး ရေကန်တကန်ရေကန်ကိုထောက်သောနွား32ခုအိုးများရေမှုတ်များအင်းဒုံငယ်များသည်ရှောလမုမင်းကြီးအဖို့ဟိရန်လုတ်တပြသောသာရဖျား၏အိမ်တော်တစားတို့သည်ပြောင်ပြောင်တောက်သောခြေဝါဖြင့်ပြီးကြ၏ယော်ဒန်ကျိုင်းတကုမျိုးနှင့်ဇာတန်မျိုးဆက်ကြားတွင်တရွတ်လုတ်เสียကောင်းသော မြေ၌ရှင်ဘီရင်သွန်းလေ၏ထိုတစားတို့သည်အလွန်များသောကြောင့် ရှောလမုန်သည်မချိန်ဘဲတွန်းထား၏ကြေးဝါအချိန်ကိုအဘယ်သူမျှမသိအငယ်58မှ51ရှောလမုန်သည်လည်းသာရဖျား၏အိမ်တော်နှင့် ဆိုင်သမျှသောတစားများဒီဟုသောရွှေရစ်ပလင် ရှေ့တော်မုတ်တင်စရာရွှေစပွဲဗျာဒိတ်ဌာနတော်ရှိလက်ရဘက်၌ရွှေစင်မိကို၅ခုလက်ဝဲဘက်၌၅ခု ရွှေပန်းပွင့်ရွှေမိခွဲမိကင်တစားရွှေစင်ဖြင့်ပြီးသောခွက်များမိညံ့လင်ပန်းဇွန်းပြာခံစရာအိုးများ အလွန်တန်ရှင်းရာဌာနတော်အတွင်ခန်းတကားနှင့်ဗိမာန်တော်ပြင်ခန်းတကားဆွဲထားသော ရွှေပတ်တံများတို့ကိုလှုပ်လေ၏ထိုသို့ရှောလမုမင်းကြီးသည်သာရဖျား၏အိမ်တော်ဖို့ပြုလုပ်စီရင်သမျှအလုံးစုံတို့ကိုလက်ဆက်တပ်ပြီးမှ ခမည်းတော်ဒါဝိဒ်လှူသောရွှေငွေတန်ဆာများကိုဆောင်ခဲ့၍ထာဝရဘုရား၏အိမ်တော်ဘဏ္ဍာစုထဲမှာသွင်းထားလေ၏